ကျေးဇူးရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းဘွဲ့၌20ရက်4လ99ခုနှစ်တွင် ဟောကြားတော်မူသောတရားတော်လောကိသစ္စာနှစ်ပါးအခြေခံပြောခဲ့တာနော်မှန်ပါဗျာဟွန်းလောကိသစ္စာနှစ်ပါးဒုက္ခနဲ့သမုဒယထဲမှန်ပါဗျာဟွန်းဒုက္ခကဒုက္ခသစ္စာဆင်းရဲခြင်းဆိုတာအမှန်ပဲလို့ဆိုလို့ဟမ်တိုင်ချမ်းသာတယ်ဆိုတာ အမှန်မဟုတ်ဘူးသေတာဝိပါလာတာသိဖို့ပြန်လို့တဲ့လေမှန်ပါဗျာအေးပညာဝိပါလာတာအမှားသားတွေဖောက်ပြန်နေလို့တဲ့လေမှန်ပါဗျာဟုတ်ကလားဗျာဒိဋ္ဌိဝိပါလာတာအယူဖောက်ပြန်လို့ဟင်အဲသမုဒိယသစ္စာဆိုတာဒုက္ခပြီးမှမှန်ပဲလို့ဆိုလို့ဗျာဟင်ဒါတို့ရွာတဲ့သုံးသစ္စာနှစ်ပါးတယ်ဟင်အဲ့တော့ခုတို့ဒီဘက်မှာကြံသေးတဲ့သစ္စာနှစ်ပါးကတော့ အရိယာနယ်ပယ်မှာသုံးတဲ့သစ္စာနှစ်ပါးဟုတ်ကလားသို့မဟုတ်ဒုက္ခကလွတ်ချင်သူတိုင်းအာကိုတဲ့သစ္စာတရားလို့ဆိုပါမှာဗျာဟင်အဲ့တော့တို့ကဒုက္ခကလွတ်ချင်သလားမလွတ်ချင်ဘူးလားလွတ်ချင်ပါဗျာဟေးတို့မေးလို့နေမှာပါဗျာဟင်တို့ငငယ်တုန်းကပြောသလိုပြောရရင်တော့နင့်ဖရာသူနင့်မိုးချိုပြည့်အချိန်ခိုင်းပါဗျာ ဟင်ဟင်အမေမေးလို့ရတော့ကြည်ရဦးနဲ့တူတယ်ဟိုကြည်ရပုံချဟင်ဒီဒုစိမှုပြောတာနေမှာပါဟင်ဟင်ဒီသစ္စာနှစ်ပါးကဒုက္ခကလွတ်ချင်တဲ့ပုဂ္ဂိုလ်တွေသုံးတဲ့သစ္စာဟုတ်ကလားဖရာသားတော်သမီးတော်တွေသုံးတဲ့သစ္စာသို့မဟုတ်ဖရာရှင်နဲ့အရိယာများသုံးသောသစ္စာဟုတ်ကလားဗျာ အဲတော့တို့ဒီပစ္စာနှစ်ပါးထဲမှာနိရောဓနဲ့မေခါထင်လို့ရဟုတ်ကလားဟင်ဟင်ဒုက္ခနိရောဓလို့တို့သာကတော့ဒုက္ခပါထည့်တယ်သုံးပါဟင်နိရောဓဆိုချုပ်ငိမ့်နေဆိုဘာချုပ်ငိမ့်မှမသိမှာသို့လို့ဒုက္ခនិရောဓဒုက္ခချုပ်ငိမ့်တာကိုသို့လို့သည်ဟုတ်ကလားအဲ့တော့ဒီនិရောဓသစ္စာကဒုက္ခချုပ်ငိမ့်တာအမှန်ပါပဲတဲ့ဟုတ်ကလား ဟေးအဲ့ဒါကိုនិရောဓသစ္စာဟေးအဲ့တော့တို့ဒီဒုက္ခချုပ်ငိမ့်တာရှိမရှိဆိုတာတော့တို့ရှုွက်တဲ့ကြည့်လေဖြစ်ပြီးပြတ်သွားရင် ချုပ်မှုပြောင်းမှု ရှိတာတော့မှန်မဲဟေးဟုတ်ကလားဟင်တို့ပြောင်းဆက်လို့တာတယ်ဟဲ့ဟင်တို့ချုပ်ပြရကတော့ရှိတာပဲဟင်ဘသူကပြန်ဆက်တော့အဲ့ဒီအကျိုးလေးနဲ့ကံလေးပြည်တာကိုဟင်တို့ထိန်းတော်ကအစွဲကပြန်ဆက်တယ်တယ်နော် ဟင်အထိန်တော်ကပြန်ပြန်ဆက်ပြီလို့ဟုတ်ကလားဗျာဟင်အဲ့တော့ချုပ်ငင်းတာအမှန်ချုပ်ငင်းတဲ့နေရာလည်းရှိပြီဟုတ်ကလားဟင်အဲ့တော့တို့ဒီချုပ်ငင်းတာကိုဟိုဘယ်လိုချုပ်ငင်းတယ်လဲဘယ်ကချုပ်ငင်းရမှာတော့ဆိုတော့တို့တနည်းသမုဒိယပြောခဲ့တယ်နော်ဟုတ်ကလားဟင်အဲပါခောပဏိတာဘိက္ခဝေတနာ ကာထာဥပိ္ပစမာနာဥပိသတိကာထာနိဝေဒမာနာနိဝေတတိလို့ဘုရားရှင်ကဒီတမှုရိယဆိုတဲ့တဏှာဟာဖြစ်เสียရှိဘယ်မှာဖြစ်ပြီးကိန်းเสียရှိဘယ်မှာကိန်းတယ်လဲသူသူကိုယ်တိုင်မေးတာလေသူကိုယ်တိုင်ဖြေချင်လို့ဟုတ်ကလားယံလောကီပိယရူပသာတရူပနဲ့ဟုတ်ကလားဒီလောကထဲမှာဘာလေးတော့ချင်းဖြစ်เสียသားရเสียလေးလို့အဲ့လိုအမှားမှားဟုတ်ကလားဟဲ့ အကြံမှာဟုတ်ကလားဟဲ့အယူမှားတဲ့အချိန်မှာဒီသမုဒိယသစ္စာဖြစ်တတ်ပါတယ်တဲ့တဏှာဆိုတာလေကာမတဏှာဘဝတဏှာဝိဘဝတဏှာပြောတာမဟုတ်ဘူးလားဟဲ့အဲ့တော့ကိစ္စလောကီပိယတို့ပါသာတတို့ပါလို့ထပ်မွေးပြန်ဟုတ်ကလားအဲဘယ်လောကမှာချစ်စရာตายရတရားရေလို့ဖြစ်တယ်လေဆိုတော့စက်ခုံလောကီမျက်စိနဲ့ကြည့်တော့ထင်တယ်ဟဲ့ဟင်နားနဲ့ကြားတော့ထင်တယ်အဲနှာခေါင်းလေးနဲ့နမ်းတော့ထင်တယ်ဟဲ့ ရှာလေးနဲ့ဝါတုံးစားတုံးထင်တယ်ဟဲ့အဲကိုနဲ့ခြိတုံးတွေ့တုံးထင်တယ်ဟဲ့တို့မို့တွေ့တုံးကြံတုံးလားဒီဘက်မှာလဲဖြစ်เสียကြီးဒီဘက်မှာဖြစ်ဒီမှာလည်းခိတပါလေတဲ့တို့မို့ဒိုးစိတ်ကလေးဒီဒိုးဘက်မရှိဘဲနဲ့အာယုံမဲ့ပါရင်အစင်းလေးကြည့်ရင်ဟောတယ်ဗျဖြစ်နိုင်မလားသူ့တန်းလေးနားထောင်ရင်ဟောသူ့အနံလေးသွားအာယုံပြူရင်ဟောဟဲ့အဲသူ့ဘက်အဲ့ဒီအာယုံ၅ပါးဘက် ဒီဘက်ကလည်းဖြစ်ပြာရှိဖြစ်လို့ကိစ္စရာရှိဒီကကိန်းပါလေတဲ့ဟုတ်ကလားဒါမှမဟုတ်ဒုစိတ်မျက်စိပဲလည်းမရှိအဖင်းပဲလည်းမရှိဆိုတော့မြင်ပြီးလေးမှာဟောဟိတ်သူကြားခံတယ်နဲ့ကိုမျက်စိပဲလည်းမဟုတ်သူ့ဖင်းပဲလည်းမဟုတ်မြင်ပြီးလေးမှာဒီဟာလည်းဖြစ်ပြာရှိဖြစ်ပြီးကိစ္စရာရှိဒီဟာပဲတဏှာကိန်းနေတယ်တဲ့ဟုတ်ကလားကြားပြီးနားပြီးဟုတ်ကလားစားပြီးထိပြီးတွေ့ပြီးအဲ့ဒီအပီလေး6မျိုးကလည်း ဖြစ်ပြရရှိဒီဟာဖြစ်ကိန်းပြရရှိဒီဟာကိန်းနေတဲ့ဟုတ်ပလားအဲဒီဟာတွေမှမဟုတ်ရင်ဖတ်တာ6မျိုးထင်တယ်တက္ကုတံဖတ်တာဆိုတဲ့အတွေ့လေး6မျိုးပါဟောကိန်းနိုင်တယ်ထင်တယ်ဟဲ့ဟုတ်ကလားဟာဒီဟာတွေကိန်းနိုင်နေတဲ့တကယ်လို့ဖတ်တာမဟုတ်လို့ရှိရင်လည်းပဲတဲ့ဟိုဝေဒနာ6မျိုးထင်တယ်ဟဲ့တက္ကုတံဖတ်တာသာဝေဒနာဆိုတာဟုတ်ကလားဒီသောတာအတူတူပဲလေမျက်စိကခံစားနေတုံးနာကခံစားနေတုံးစသည်အပြင်လေ အေးအဲ့ဒီခံစားမှု6မျိုးကလည်းပဲဖြစ်ပြရရှိတရားဖြစ်ရင်သိပြရရှိတရားကိမ့်ပါတယ်တဲ့ဟုတ်ကလားဟင်ဒါမှမဟုတ်ရင်လည်းပဲအဲယူပဝိတကောတတဝိတကောဆိုတာသူ့ဆင်းလေးပဲလို့ပဲလို့သူ့တန်လေးပဲဟင်ပဲဟင်ဒါလေးကြံစီနေတုံးလေဒီတနာဖြစ်ပြရရှိတရားဖြစ်ကိမ့်ပြရရှိတရားကိမ့်ပါတယ်တဲ့ဟုတ်ကလားအဲဒါမှမဟုတ်ရင်လည်းဝိတက်မဟုတ်ပဲနဲ့ဝိသာရသူ့အဲ့ဒီအဆင်းတင်နေဟန်လေးအပန်း အဲဒီနေဟန်လေးတွေကိုကပ်သုံးတတ်နေတုံးအဲ့ဒီသုံးတတ်တဲ့ဝိဇာရကလည်းဒီတနာဖြစ်ပါတယ်တဲ့ဒါတနာဖြစ်စီရရှိလို့ဖြစ်ပြီးကိစ္စရရှိတာကိန်းနေဆိုတာဒါပြောတာတယ်လေဒါလည်းတို့အဲ့ဒါပြောခဲ့တုံးကကိန်းပုံကိန်းလေးကိုလည်းလက်ညှိုးထိုးပြကြတယ်ထင်တယ်ဟဲ့အခုအာယုံပြုကိုကြည့်ခဲ့တဲ့ဘုရားလေးမျက်စိတဲ့မြင်ရောင်းနေတယ်ဆိုတော့ဒါမျက်စိတဲ့ကိန်းနေတာမဟုတ်လားဟင်အခုအာယုံပြုကိုကြားခဲ့ဘုရားလေးနားတဲ့ကြားရောင်လာတယ်ဆိုရင်နားမှာကိန်းနေတယ်ဆိုတာ ထင်ရှားတယ်တဲ့ဟုတ်ကလားဗျာအဲတော့တို့ဏိရောဓကြတော့တဲ့အဲ့ဒီဟာကိုတို့ဟင်မနိယပြောတာယောတတယေဝတနာယအတိတဝိရာဂဏိရောဓပါဟုတ်ကလားတတယေဝတနာယကွာခုပြီးခဲ့တဲ့တနာပြန်ဆိုရမှာထင်တယ်ဟင်ဟုတ်ကလားဟိမျက်စိကနာကဒီလိုထင်နေဒုံမို့အဖင်းကအတန်းကဒီဘက်ကထင်နေဒါမို့မြင်ပြီးကြားပြီးဒီဘက်ကထင်နေဟိ သို့မဟုတ်သကုတံဖတ်တာတောတာတံဖတ်တာဆိုတဲ့အတွေ့မှထင်တယ်ဟိဟုတ်ကလားသို့မဟုတ်ခံစားရထင်တယ်ဟိဟုတ်ကလားသို့မဟုတ်သူ့အသင်ပုံသဏ္ဍာန်လေးကြံစီရာတွေးတော့ရာသုံးတတ်ရာကောအဲ့ဒီဟာလေးကိုတဲ့အပိတဝိရာကနေရောတော့ဆိုအကျွေးမဲ့ဟုတ်ကလားဣတ္တမချင်းကင်းရင်းနေနေရောတော့နေရောတာပါဟုတ်ကလားဟိအဲ့တော့အကျွေးမဲ့ဆိုတော့တို့ကစာစကားကြီးဖြစ်နေတယ်ဟဲ့ ရွာစကားနဲ့ပြောရင်တော့လက်ကြံမရှိပြောတာဟုတ်ကလားအကျွေးမဲ့ဆိုတော့စာစကားဖြစ်နေမှာလက်ကြံမရှိတော့ဘာမှမကြံရတော့ဘူးပြောတာတည်းအဲအကပတ်ကလေးကိုမကြံတော့ဘူးပြောတာအဲ့လောက်ကို သူ့ဘောမှာတမ်းမဲ့ချင်းတင်းတာနေတော့တော့နေတော့တာပဲဟုတ်ကလားအင်းကိုချစ်ထားတာလေးကိုပြောတာပေါ့ကွယ်အင်းကိုဆွဲထားတာလေးကိုအကျွေးမဲ့လက်ကြံမရှိတမ်းမဲ့ချင်းကင်းပြေသွားတာအဲ့ဒါနေတော့တော့နေတော့တာပါပဲတဲ့ ဟုတ်ကလားအဲ့တော့အဲ့ဒီနိရောဓချုပ်ပုံကအကျွေးမဲ့ဟုတ်ကလားတတ်ချင်းပြေတယ်ဆိုဘယ်လိုပြေရမှာတုံးဆိုတော့သူစာခေါ်ချင်တယ်လွတ်လွတ်စွန်ကျဲလိုက်စွန့်လွတ်လိုက်တယ်ထင်တယ်ဟင်စွန့်ကျဲလိုက်တယ်ခေါ်နေစွန့်လွတ်လိုက်တယ်အတူတူထင်တယ်ပူထဲရှိတဲ့အစွဲကိုစွန့်လွတ်လိုက်ပြီဟုတ်ကလားဟိဟင်ဘယ်ဟာတော့သူမစင်စွန့်တယ်လို့ထင်တယ်ဟဲ့မစင်စွန့်တယ်လို့ကိုစွန့်လိုက်ပြီဟုတ်ကလား ဟင်ပฏิနိဒကောမစင်ပေါ်စွန့်ပြီးရင်ပြန်လှည့်ကြည့်သေးလားမှန်ပါဗျာအနာငေါခံသေးလားမှန်ပါဗျာဟင်ဟင်ဟုတ်ကလားမစင်လေအဲ့တော့ကိုကြိုက်တဲ့ကိုဆွဲခဲ့ဘူးတဲ့အာယုံပေါ်ကိုအဲ့မစင်စွန့်ပြီးပြန်မကြည့်တလောက်ကိုနိကတွေ့တာမူလဲခင်းပေးပါကင်းရမယ်တဲ့ဟင်ချုပ်တယ်ဆိုတော့ဟိုမမြင်လို့ချုပ်တာမျိုးမတွေ့လို့ချုပ်တာမျိုးဖြစ်ကြရဘူးလေမြင်လဲဒီလိုဖြစ်နေရအောင် ဟုတ်ကလားအာမတွေ့လို့ချုပ်ထားတော့လူတိုင်းတဲ့ကပေါ့ဗျာဟုတ်ကလားတက်ပေးမှမချုပ်ဖို့ပြောတာတယ်ဟိဟိပတိညစ်တဲ့ကောတဲ့ညစ်ကတွေ့တာမှရှိရဘူးတဲ့မုတ်တိမိမိအာယုံနဲ့ကအလွတ်ကိုဖြစ်နေတာတသိန်းကဲတို့ထင်တယ်ဟိဟုတ်ကလားအလွတ်ကိုဖြစ်သွားမယ်တဲ့အနာလျော့ဓာလေးကိုဘယ်တော့မှပြန်300ပါအောင်မလဲလို့မျောနေချက်ပုံရှိတော့ဟုတ်ကလားအဲ့ဒီလေးချက်နဲ့ညီမနေရောဓလို့ခေါ်ပါ ဟင်နေတော့တာဘာလို့ရိုးရိုးချုံရုံလေးနဲ့ဟုတ်သေးဘူးလို့ပြောတာတဲ့ဟင်အဲ့တော့သူဟိုမစင်ကိုပြန်ကြည့်ဟုတ်လားကိုမစင်ဆုံးလိုက်ပြီတင်ဟဲ့ဆုံးပြီးရင်ညီကတော့တာမို့ရှိဘူးတင်လားအဲ့တော့အင်းပြန်ရောက်တော့ကောငါဘုံလေးခွေးများစားသွားမှာလားဟင်ဘသူတွေများကော်သွားမလဲရှိသေးလားလွတ်ပြီတင်ဟဲ့မလွတ်ဘူးလားလွတ်သလားဟင်တချိန်ကျဒီဘုံလေးငါပြန်ကောက်မနော် ဘာဖြစ်လို့တော့ဟုတ်ကလားဟောဖြစ်နေမှာမလားဟိမစင်မာအဲ့လိုသဘောထားသလိုတဲ့တို့ဒီမှာလဲကိုဆွဲလန်းနဲ့နှစ်သက်တဲ့ဟုတ်ကလားကာမတဏဆိုတဲ့ကာမအာယုံခံစားမှုလည်းပါတယ်တဲ့ဟဲ့ဘဝတဏမှာကောဟိအဲဝိဘဝတဏမှာကောအဲ့ဒီတဏသုံးမျိုးကိုအဲ့လောက်ချုပ်ပါမယ်လို့ဆိုလို့တရားဟုတ်ကလားဟင် ဒါရင်ဒီသစ္စာတွေကတော့ဝတ်လွတ်သစ္စာထင်မယ်ဟဲ့ဒီလိုဆိုဟိုတယောက်တည်းလဲတဲ့ဝကောဖြစ်အောင်မလားဟဲ့အဲသူနဲ့ကိုအပြန်အတုံးလှဲ့ဝကောဟဲ့ဖြစ်တော့တောင်းသူဝတ်လို့သစ္စာလို့သုံးပြီပါဟင်မနေ့ကသစ္စာနှစ်ပါးတော့ဝတ်လေသစ္စာတယ်ဟဲ့ဟုတ်ကလားအဲ့ဒီဒီဝတ်လေတဲ့နေရာလဲမိမိကကြက်တတ်လို့ကြက်ကကိုယ်ပြန်တတ်မှာတော့သိမ့်သေးကြလားဟုတ်ကဲ့ ဘာလို့ဒီဒီသွားတဲ့ကြက်ကဘယ်အာယုံပြီးဝေဘယ်သွားမှမှသိပဲနဲ့ဟင်သူနဲ့ကိုနဲ့ဟိုတဏှာမှာတပွေ့ကိုတွေးဖို့ဆိုတာလဲခဲရင်တယ်ဟုတ်ခလားကိုစေရတာကိုပြန်ပြီးတို့နောက်ရောက်ခံလိုက်မှာထင်မဗျာဟုတ်ခလားသူစာတွေကတော့ပါတော့ဟိုမကောင်းမှုပြုကျင့်တဲ့ပုဂ္ဂိုလ်ဟာဟိုဝင်ရုံနေတဲ့နွားကြီးရဲ့ခြေရာကိုလှဲဘိန်းကအစင်လိုက်ပြီးနင်းနေသလိုတဲ့ဗျာ ဒုစေတနာတော့ဒုနောက်လိုက်ပြီးတော့ကိုပြန်ပြီးတော့ဟင်အကျိုးပေးတော့မှထင်တယ်အဲ့တော့တို့သေကံဤမနေ့ကပြောခဲ့တဲ့အတိုင်းဆိုဝဲဆွဲဆွဲတော့ဘယ်တရောက်ဝက်ထရောက်တယ်ဟင်ဓာတုဆွဲကနောက်ကလိုက်နောက်ရောက်ခံကျိုးပေးတာထင်တယ်အဲ့တော့ဝက်ထရောက်တော့ဝက်ပိုင်ရှင်ကကိုတတ်ခဲ့ဘူးတဲ့ဝက်ဟုတ်ချင်းမဟုတ်ပါဟင်ဟုတ်ချင်းလဲဟုတ်မှာသူမသိကြဘူး သို့တော့သူ့လက်ထဲရောက်တဲ့ဝက်တော့အလှမွေးလိမ့်မယ်တော့မထင်းရဟင်ဟင်အလှမွေးပါမလားဗျာအမွေးဘူးဗျာဟင်အဲ့တော့ကိုကြတော့ဟောတဲ့ကိုကဝက်ကိုဝက်ဆိုတဲ့စေတနာကြီးနဲ့ခောက်ခဲ့ထစ်ခဲ့သလိုဟင်ကိုကသူဟိုတစ်ဖက်ကအသားကိုစားပြီးဝက်ဆိုတဲ့စေတနာကြီးရှိသလိုကိုလည်းစားကျင်စိတ်ကိလေသာကိုပြန်မလဲဘူးလား အဲကိလေသာကိုပြန်လဲပြီးရင်ကိုယ်လည်းခုတ်မှာထစ်မဲ့ကာမဘောကောဒါပြီးကိုကသူ့ကိုချက်ပြုတ်သားခဲ့သလိုကိုဆွဲကလည်းဟုတ်ကလားကိုဆွဲကြောင့်ဖြစ်တဲ့ဒီကိုဝက်ကိုလည်းပဲသူတစ်ပါးတွေကဒီလိုပဲခုတ်ထိတ်ချက်ပြုတ်သားအောင်မှာပဲဒါကိုဆွဲကကိုလှဲ့တာထင်တယ်ဟိဟိဟိဟိုကိုတတ်တဲ့ဝက်ကကိုစားတဲ့ဝက်ကကိုပြန်ပြီးဟိုတတုံးလှဲ့တာကတော့တကွိ့ဆုံမထင်ပါဗျာ အဲမဆုံးသူကတော့လှဲ့မှာဟုတ်ပါဘူးကိုယ်စေနာတော့ကိုနောက်ကအမြဲတမ်းလိုက်လှဲ့မှာထင်တယ်အေးအဲ့ဒါဝတ်လေသစ္စာသွားအဲ့ဒါပြောတာဒီအစွဲကထင်တယ်ဟိဟိဟိအသုံးကလားအစွဲကလားဗျအစွဲကဗျအစွဲကဗျအစွဲကဗျဟုတ်ကလားအဲ့ဒီမှာလဲတို့ဝဲဆိုဤဓာလေးနဲ့ဝက်ထင်တယ်ဟိစာကြည့်တဲ့အခါအရသာကတော့ဤဓာထင်တယ်အဲ့တော့ဤဓာလေးနဲ့ဝက်ရှိတယ်တဲ့မှာအဲ့ဒီဤဓာသားရွက်ဝက်သွားဆွဲမှုထင်တယ်ဟိဟိ စာရာကဤဟာလေးဝက်ပါသလားရှားပေါ်မှာဝက်ပါသလားတိုင်းတို့ယောဂီတွေဝက်သားစားဖို့သလားလောကရောဟင်ဟင်ရှားပေါ်မှာဝက်နင်းသလားဘာနင်းတုံကြတိုင်းယောဂီတွေဝက်စားဖို့သလားလိန်တာဗျာမုဒ္ဒဝါဒသိက္ခာပုဒ်ကြီးနဲ့ကိုစားဘူးတာလဲလိန်တာဗျာမစားဘူးဆိုတာလဲလိန်တာဗျာဟင် ဟင်ဟုတ်ကလားဟဲ့အဲ့တော့စားရတာကဤရာစိတ်နာပြသွားဆွဲတော့ဝဲဟုတ်ကလားအဲ့တော့သုံးနာကဒုက္ခပေးမှာမဟုတ်ဘူးစားမှာကဒုက္ခပေးတာဟုတ်ကလားဟင်ဟုတ်ကလားဟင်အဲ့တော့သုံးနာကဒုက္ခပေးတာဟုတ်ဗျာအဲ့တော့အဲ့ဒါကိုလေသစ္စာတွေအဲ့ဒါဝက်ကိုကြိုက်မှုအဲ့သမုဒရာကထင်တယ်ဗျာဟင်ဝက်ကြိုက်မှုကဟောဝက်သက်ကိုတို့သွင်းပြီမယ်ဟုတ်ကလားဗျာ အဲ့တော့တို့ဒီဟာကိုခုနကဝက်သားဟင်းကိုစိတ်ကူးတဲ့တောင်ပေါ်အောင်မပေါ်ပါဘူးညင်လဲဝက်ဆိုတဲ့အမှမရှိအောင်ထင်လိုက်ဒီလိုကိုတခါတည်းအစွဲကနေအပြီးဆုံးလွတ်ကြရမယ်ဝက်သားလေးစားကြလိုက်တာဝက်သားလေးတတ်တာကြလို့ဟင်ပါဘူးပါခဲ့ရင်သာလောကရောမချုပ်သေးဘူးမငြိမ်သေးဘူးဝက်မသိသေးဘူးလို့ဆို ဝတ်မသိသေးတာထင်တယ်ဟင်မချုပ်သေးဘူးစာကောဆိုတာဟင်ပတိနိသက်ကောဟုတ်ခလားဒီကတော့ဒါမဟုတ်ရှိအောင်လေမဟုတ်ဒီအာယုံကလွတ်ဖြစ်နေရမယ်အနာလျောအမျောခုံရှိအောင်လေဟုတ်ကလားဟဲ့အဲ့လောက်ထိရှိရမယ်လို့ဆိုလို့တဗျာဟုတ်ကလားဗျာအဲ့တော့တို့ဒီနေ့တော့ဝတ်လို့သစ္စာထင်တယ်ဟဲ့အဲ့တော့ဝိလုတ္တစာကြတော့တခါခုနလိုပဲဘုရားကမေးပြန်ရောဗျာပါခောပဏိတာဘိက္ခဝေတနာဟုတ်ကလား ကထပိယမာနာပိယတိကထနိရုဒ္ဓမာနာနိရုဒ္ဓတိတဲ့ထပ်မိတာပဲလေအဲ့ဒီတဏဆိုတာလေးတွေဟုတ်ဟာတဲ့ဟုတ်ကလားဟင်ကထပေစရာရှိဘေကပေရမှာတော့ချုပ်စရာရှိဘေကချုပ်မှာတုံးနဲ့ဟုတ်ကလားထပ်မိတယ်ထင်တယ်ဟိဟေးအဲ့တော့ဟိုတို့သမုဒိယသစ္စာကပြောခဲ့တာကိုပြန်အုပ်တော်မှာပဲထင်တယ်ဟိဟေးယံလောကီပိယရူပံတတရူပကောအဲ့တော့စိတ်ထဲမှာဒါချစ်စရာလေးပါရစရာလေးလို့ ပေါ်လာရင်ဟုတ်ကလားပယ်စရာရှိအဲ့ဒီကပယ်လိုက်တယ်ချုပ်စရာရှိအဲ့ဒီကချုပ်လိမ့်မယ်တဲ့ဒါပြောတာတင်လေဟင်အဲ့တော့ခုနကပြောတဲ့အတိုင်းယံလောကီပိယရူပံဟိုကိစ္စလောကီပိယရူပံတတရူပံဆိုတော့ဟင်အဲ့ဒီလောကလောကလို့ပြောနေတာဟာကဟင်အဲလောကဆိုတဲ့နေရာကအဲ့ဒီချစ်စရာပါရသေးစရာလေးလို့ပြောပြောနေတာကဘယ်ကဖြစ်တာဒုံလို့မေးမှသက်ကုံလောကီတင်လေ ချစ်စရာပါရစရာလေးလို့မျက်စိမှာဖြစ်လာရင်တဲ့ပယ်စရာရှိဒီကပယ်လိုက်ချုပ်စရာရှိဒီကချုပ်လိမ့်မယ်တဲ့ဟုတ်ကလားနာကဖြစ်လာရင်တော့ပယ်စရာရှိဒီကပယ်တဲ့ချုပ်စရာရှိဒီကချုပ်လိမ့်မယ်တဲ့ဟုတ်ကလားအနံလေးနှာခေါင်းဖြစ်လာရင်နော်ဒါရင်ဝက်တစ်ခုပြောပါတော့ဝက်မြင်တာလေးပဲရှိမှတင်တယ်ဝက်တန်လေးရောကြားဘူးလားဒါမှမဟုတ်ဝက်ချက်တယ်လို့ကောင်းကြားဘူးလားဟိဟိတုံးမဝက်သားတွေကအော်လာငမကြားဘူးလားဟိ အဲ့တော့ဝက်တတ်ချင်ရင်ဒီနေရာကတတ်လိုက်ပါဒီနေရာကတင်လိမ့်မယ်ပြောတာတင်လေဟုတ်ကလားဟင်ဟိုဝက်ဆင်းလည်းမြင်းမြင်းပဲဟုတ်ကလားဟင်သူ့ဘို့အသာပတ်လည်းမြင်းမြင်းပဲဟုတ်ကလားလားသူ့မို့ဆင်းပတ်လည်းမြင်းမြင်းပဲအဲ့တော့ဒီနေရာမြင်းမြင်းမြင်တဲ့နေရာကပဲစရာရှိဒီကပဲလိုက်ပါချုပ်စရာရှိဒီကချုပ်လိမ့်မယ်တဲ့ဟုတ်ကလားဟိဟုတ်ကလားဟိတဲ့တော့မြင်စရာဟိုတော့မျက်စိကဖြစ်လာမျက်စိမှာပဲပယ်လိုက်ပါတဲ့မျက်စိကပဲချုပ်ပါလိမ့်မယ်တဲ့ဒီလိုပြောတာတင်လေအဲ့ဒီချစ်စရာပါရစရာလေးဆိုတာလေ မြင်းသေးမြင်းသေးမှနေတဲ့ဝက်ပါအောင်မလားငါပါအောင်မလားဟုတ်ကလားဒါပေတရားရှိတရားပဲချုပ်တရားရှိတရားချုပ်တယ်လို့ပြောတာဟုတ်ကလားဒီလိုဆိုမြင်ရင်မတ္တကောပယ်ရင်းနဲ့ချုပ်မယ်ဆိုဒီကကောနိရောဓသစ္စာမဆိုင်နိုင်ဘူးလားဟုတ်ကလားအဲကြားရင်မတ္တပယ်တရားရှိဒီကပဲချုပ်တရားရှိဒီကချုပ်မယ်ဆိုတော့နားကကြားတယ်ကြားတယ်မှိုင်းကကောနိရောဓသစ္စာမဆိုင်နိုင်ဘူးလားဆက်ဆိုင်နေတာပဲ တို့ကနှာခေါင်းမှဆိုင်မယ်လို့ထင်သလားဟင်းဓမ္မယုံနဲ့ကြမှာဆိုင်မယ်လို့ထင်သလားဟုတ်ကလားဟဲ့ဟင်တို့အနံလေးလာရင်လည်းဒီတိုင်းထင်တယ်ဟဲ့သားတော့ကောဟဲ့ဟေးတွေးမိချင်းမိတော့ဟဲ့တွေးမိကြံမိတော့ကောဟဲ့အေးဟိုသမုဒိယသစ္စာတော့ကပြောခဲ့တဲ့အတိုင်းနဲ့ဒီတိုင်းပြန်ပြီးအုံမှထင်တယ်ဟဲ့ဟုတ်ကလားဟင်အဲ့ဒါនិရောဓသစ္စာပါတဲ့ ဟုတ်ကလားဟိအဲ့တော့ပေရမယ်ဟာလဲဒီနာပါကွာသိနေပြီပဲပဲဟုတ်ကလားအဲ့တော့တို့သုံးစကြောင်းကသာယမတ္တမြင်ခဲ့တဲ့ဝက်ကြားခဲ့တဲ့ဝက်ဟုတ်ကလားဟိအနရခဲ့တဲ့အနံဝက်ဟုတ်ကလားအေးစားတဲ့ခါဖြစ်တဲ့အရာသာဝက်ကြိုက်ကြည့်တဲ့ခါဖြစ်တဲ့အတွေ့ဝက်ဟုတ်ကလားတွေးကြည့်တဲ့ခါဖြစ်တဲ့အတွေ့ဝက်အဲ့ဒါကိုတို့ဓမ္မယုံနဲ့ကြာမှပယ်လိုက်ရရင်မကောင်းဘူးလား ကိုမစားရုံပေါ့ကိုမစားရုံဗျမအားသေးဘူးဟုတ်ဒီကြမှာပယ်တော့ဘာဖြစ်တော့ဟိုမှာစားရသေးတယ်ခင်ဗျာဘာဖြစ်အဘယ်ပြစ်စုံကလာပြန်မှာဘယ်ကပြစ်စုံပါလိမ့်မလို့ဟေးဘယ်လိုဘယ်လိုဘယ်လိုဘယ်လိုဘယ်လိုဘယ်လို ဟောပြဟောပြဗါတဲ့မှစားနေရတယ်ရစားမှုကိစ္စကအရေးကြီးတယ်ဒီနေ့မှတထကလေးစားပါဒါလေးတော့မနဲ့တို့ဇင်ရှိပင်ရှိစားကျင်တာပေါ့ဟင်အာလောကရောမေဟင်ဟင်အဲ့တော့ဟိုမှာစားရတာကဟိုတို့ဟိုတထကလေးတထကလေးတောင်မဲ့ဘေးနာကယောဂီကလက်သွက်တယ်ဗျာမှန်နေနောက်ကြသွားမနော်ဟုတ်ဟုတ် တယောက်တည်းဟိုပါဟောအာလောက်အဝင်ပြောရတော့ကြီးอ่ะဟင်အဲ့တော့တို့ဒီမှာဖြစ်တဲ့ကိလေသာဒီမှာပယ်ရမှာမဟုတ်လားဟင်ဟင်ဒီမှာဖြစ်တဲ့ကိလေသာဒီမှာပယ်လို့ဆိုလိုတာအကျိုးမထားနဲ့လို့ဆိုလိုတယ်ဟုတ်ကလားဒီမှာဖြစ်တဲ့ကိလေသာဒီမှာပယ်ထားတယ်တဲ့ဟုတ်ကလားဒီလိုတို့ပယ်စရာရှိဒီကပယ်လိုက်ရင်ချုပ်ကြရရှိဒီကချုပ်သွားလိမ့်မယ်တဲ့ဟုတ်ကလား တိုင်းនិရောဓကအကျွတို့ကအကျွေးမထားရင်သူဟာကောအကျွေးထားမလားအခုនិရောဓဘာလို့မချုပ်သလို့တို့ကအကျွေးထားလို့ထင်ဟုတ်ခလားတို့ကအကျွေးထားလို့နေမှာပါဗျဟိသူတို့ဟာလာဟိုလိဏ္ဏဓာတိသမားဆိုလို့ကြားဘူးလားလိဏ္ဏဓာတိဟာလောက်ခဲ့ဟာဒီရှာတို့ကြောင်မြောင်းတစ်ဖက်ကမှာဟိုတို့ຫນွေငိမ့်တို့ဘာတို့တင်လဲဟဲ့သင်အိုးတွေလောက်ထားလေအဲ့ဒါကဟိုတို့ ပါတော့ဖြင့်အိုဒီဘာဒီခွက်ဒီအဲ့ဓာတွေတို့ဟိုရှိခေကတော့ရွှေကြီးကြီးနဲ့ပေါ့ဟဲ့အဲ့ဓာကြီးနဲ့ဟိုတေးပြီးရန်ကုန်ကိုသူတို့တွားပို့ရတာဟိုဟဲ့တွားပို့တော့အဲ့ဒီတည်းရှိတဲ့လေတိုးသားကသူ့ချစ်သူအတွက်ရွှေကြိုးလေးတကုံလောက်ထားတယ်အဲ့ဒီကြောင်မြောင်းစိတ်ကန်းကထွက်တော့ထိုးဝါကြီးနဲ့ကုန်းထိုးကြီးနဲ့အိတ်ထဲကနေပြီးတော့ဒီဟိုတို့ဒီရွှေကြိုးလေးကကြာသွားတယ်ကြာသွားတော့ ဟိုဒီနေရာကြတယ်ဆိုအဲ့လေးနာကိုဓာတ်နဲ့ထစ်ထားတာလေဟင်ဟိုနားတဲ့နေရာကြမှငုတ်မလို့ပေါ့ဟုတ်ကလားဟင်နားတဲ့နေရာကြသူငုတ်မပေါ့လေခုတော့မအားသေးဘူးပေါ့ထိုးဝါကြီးထိုးဝါတုံးမူဟုတ်ဗျာအဲ့တော့ကြောက်ကောင်းဝင်ကြောင်မြောင်းစိတ်ကန်းကထွဲရောဗျာဟင်အဲ့တော့သူသူဟိုချွေကျွတ်ကြတဲ့နေရာလေးဓာတ်နဲ့မှတ်ထားတာဟိုစကိုင်းကြတော့သူတို့နားရောပေါ့လေအဲ့ခါကျတော့ ဟင်ငုတ်တကူဗျာသူ့ရွှေကြိုးရအောင်ဟင်အဲ့တော့ရတယ်မဟုတ်ဘူးလားမရပါဘူးဗျာဘာဖြစ်လို့ဟောရင်နာကြတာဟောအထစ်မှတ်ရှိတယ်ဘယ်လိုဟောလူဒါနဲ့ထည့်ထားတာဘယ်လိုလုပ်လွဲပါတယ်တော့ဟင်ဘယ်လိုရွှေ့ကြတာတော့ခမရတို့ဟာလေသူညာဖြစ်တာဒီနေရာမှတ်ပါလို့ဒါဆိုလို့ဒါထင်တယ်ဟဲ့ဟုတ်ကလား ဟင်ဟင်အဲ့တော့ဟိုသမုဒိယပြီးရင်និရောဓကိုဆက်ခေါ်တာအဲ့ဒီဂွင်းသက်ကလေးကိုတည်ဖြစ်ခြင်းလို့ဘုရားရှင်ဟုတ်ကလားတစ်ချက်ထင်တယ်ဟိပြီးတော့နောက်တစ်ချက်ကဒီនិရောဓခြုံငိမ့်မှုကိုဟောရင်ခြုံငိမ့်ဖို့ရာလှုပ်ဖို့ရာအကြောင်းဟာဘာဒုံးလို့တခုဟိုမှာဖော်ပြเสียရှိပြီလို့ဒီမှာအကျိုးကိုအရင်ဖော်ပြထားတယ်တို့ဟိုလောကီသစ္စာတော့ဟောဟိဒုက္ခကိုအရင်ပြတာထင် ဟင်ဒုက္ခဖြစ်တာတော့ဒုက္ခကိုရင်ပြတာတော့ဒီဒုက္ခဆိုတဲ့အကျိုးတရားပြတာမှာဒီဒုက္ခဖာကြောင့်ဖြစ်တယ်လဲဆိုတော့အကြောင်းတရားသမှုတရားကိုပြခြင်းလို့ဟိုမှာလဲအကျိုးရှိတာထင်တယ်အကြောင်းနောက်ကထင်တယ်တို့ဒီမှာဟောဟိအကျိုးရှိတာအကြောင်းမကကနောက်ကဟိဖရာရှင်ဟိဒေသနာသင်ထားပုံလေးပြောတာဗျဟိ အဲ့တော့တို့ဒီခြုံငိမ့်တဲ့အကြောင်းတွေပြောနေပြီခြုံငိမ့်တာကဒီလိုချင်းကိုတို့ထိုင်ပြီးနေလို့ခြုံငိမ့်မှာလားတော့မက္ခနဲ့မှာခြုံငိမ့်မယ်ဆိုတဲ့ဒီအကျိုးကိုပြပေးမှာဟိုအကြောင်းပေါ်ချင်တာဗျာဟင်ဒါမို့ဒီမှာလဲဏိရောဓကရှိကဟုတ်ကလားဗျာမက္ခကနောက်ကဟောထားတယ်ဟုတ်ကလားအဲ့တော့တို့ချုပ်เสียရပယ်เสียရှိဒီကပဲပါချုပ်เสียရရှိဒီကချုပ်ပါလိမ့်မယ်ဆိုတော့ ပယ်စရာရှိဆိုတာမက်ကပယ်ရမှာတင်လေချုပ်စရာရှိនិရောဓကချုပ်မှာတင်လေဟုတ်ကလားဘာချုပ်မှာတော့ဒုက္ခချုပ်မှာတင်လေဟုတ်ကလားဟင်ဒုက္ခချုပ်မှာဒုက္ခချုပ်မှာဟင်ဘယ်သူချုပ်မှာတော့ဒါမို့ဒုက္ခនិရောဓဟင်ချုပ်တယ်ချုပ်တယ်ဆိုတာဘာချုပ်တယ်လဲလို့မေးစရာရှိလို့ဒီမှာဒုက္ခនិရောဓဟင်ဟင်ဟုတ်ကလားဟိဒုက္ခချုပ်ငြိမ်းရမှာဟုတ်ကလား အဲ့တော့ချုပ်ငိမ့်တာကတော့နိရောဓထင်တယ်ပေရပေတာကမကကပယ်မှာဟုတ်ကလားဗျာအဲ့တော့ပေစရာရှိဒီကပဲကွာ ချုပ်စရာရှိဒီကချုပ်လိမ့်မယ်ဆိုဟုတ်ကလားအေးအဲ့တော့ဒီမှာအကျိုးပြပြီးတော့နောက်မှာအကြောင်းထပ်ပြပါလိမ့်မယ်ဟုတ်ကလားဗျာအဲ့တော့တို့ဒီနိရောဓကိုပြောမယ်ဆိုရင်တို့မကကစပြောမှရမှာတင်ဗျဟုတ်ကလားဟဲ့ ဟင်မက်ကပွားရင်လည်းဒီနောဒရာကိုတို့ဆက်ရမှာမဟုတ်ဘူးလားမှန်ပါဗျာဟုတ်ကလားဟိဟင်အဲ့တော့ဏိရောဓဟုတ်ကလားနိတရဏထသူ့ရဲ့ဏိရောဓရဲ့သဘောလေးဟင်ဒုက္ခကလွတ်မြောက်ခြင်းဆိုတဲ့အသွင်ကိုလည်းသူဆောင်ထားပါတယ်တဲ့ပြီးတော့ဝိဝေကထပါဟင်သူ့မှာဖိတ်ငြိမ်ခြင်းဆိုတဲ့အသွင်ကိုလည်းသူဆောင်ထားပါတယ်တဲ့ဟုတ်ကလားဟိပြီးတော့အပင်ကတထပါ ပြုတ်ပြင်ဖို့ကင်းရင်ကိုလည်းသူအသွင်ဆောင်ထားတယ်အဲ့တော့နိရောဓချုပ်တယ်ချုပ်တယ်ဆိုတော့သူကပြုတ်ပြင်ဖို့လိုသေးလားဟဲ့ဟုတ်ကလားသူကမေဃကသာလုံနေရမှာလေသူကချုပ်ယုံသက်သက်ပဲသက်သက်ပဲထင်တယ်ဟဲ့တော့အပင်ကတတသူဟိုသူ့မှာပြုတ်ပြင်မှုမရှိဘူးတဲ့ပြုတ်ပြင်မှု မရှိတဲ့အသွင်ကိုလည်းဒီနိရောဓကဆောင်ထားပါတယ်တဲ့ဟုတ်ကလားဟဲ့ပြီးတော့ပြုတ်ပြင်မှုမရှိတဲ့အတွက်ဟုတ်ကလားဗျာဟဲ့အမတတ်ထသွား ဟင်သေခြင်းကင်းတဲ့အသွင်ကိုလည်းသူဆောင်ထားပါလိမ့်မယ်တဲ့နေရောဓမှာဒီလိချက်နဲ့ညီရမှာလေဟုတ်ကလားနေတရဏဆိုတာဒုက္ခကလောလောရမှာတယ်လေအဲ့တော့ဒုက္ခကလောရမယ်ဆိုတော့ဝုကလောရမှာတယ်ဝုကလောရမယ်ဆိုတော့ဝုပုံနေအကုန်လုံးကလွတ်တာပြောတာတယ်ဟဲ့တပုံပြီးတပုံသူ့ဆင်းတဲ့သူဟုတ်ကလားဗျာအဲ့တော့ဝိဝေကတဆိုရမှာတို့သာအထုခါသာတို့ငါပြောခဲ့ပါတယ်ဝိဝေက၃မျိုးထင်တယ် ကာယဝိဝေကကိုဤဖိတ်နေခြင်းကိုလေးငြိမ်သက်နေတာထင်တယ်ဟဲ့သိတဝိဝေကသိဤဖိတ်နေခြင်းဆိုတာသိသိငြိမ်သက်နေတာလေးပြောတာထင်တယ်ဥပတိဝိဝေကဆိုတာနိဗ္ဗာန်ရဲ့သိငြိမ်ခြင်းသူ့မှာဥပတိဆိုတဲ့တရားတော်မရှိတော့ဘူးလေဘယ်နာမှာပြောလို့ရသလားဟိုတို့ဘုံနာရင်ဘယ်နာဘယ်နာပြောလို့ရတာလေပြီးတော့ဘယ်လိုတဏ္ဍကြီးပြောလို့ရသလား ဟေ့သူ့မှာတဏ္ဍာနမိတ်ကင်းစိတ်နေပြီကိုဗျာဟေ့ဟေ့ယောက်ျားဘုံတရာကြီးမိန်းမဘုံတရာကြီးဒီတော့ကပြောလို့ရမရပါဘူးဟုတ်ကလားဗျာနဲ့ဒီလိုလည်းရှိဘူးဟုတ်ကလားအဲဒီလိုလည်းရှိဘူးတဲ့ဒါမှမဟုတ်သူ့ကိုဥပတိဝိဝေကတော့သုံးတယ်ဗျာဒါမှမဟုတ်ဒီမှာကြတော့ဝိဝေကထောတယ်ဟဲ့ခိမ့်ငင်ချင်းငြိမ်သက်ချင်းအေးချမ်းချင်းဆိုတဲ့သဘောကိုတည်းသူဆောင်းနေပါတယ်တဲ့ဟုတ်ကလားဟင်ဟင်ပြီးတော့ သူ့မှာအဲရုပ်ဟဲနာဟဲရှိသေးလားဟဲ့အကျိုးနဲ့ကံရှိဘူးတယ်လေအကျိုးနဲ့ကံရှိတော့ဘူးဟုတ်ကလားအဲ့တော့အကျိုးနဲ့ကံမရှိတာကဘာဖြစ်လို့တော့အထင်းတော်ကိုတတ်ပြလိုက်လို့တယ်ဟင်အစွဲကိုတားမှာတယ်လေကြွားထဲမှာကတော့ဟိုလူသားဟိုအကျိုးနဲ့ကံသာတည်တာဟုတ်ကွယ်အထင်းတော်ကြီးတတ်မှတတ်ခဲ့ပဲနဲ့ကြွားထဲတော့ကတတ်လားအဲ့မတတ်ဘူးကြွားထဲတည်ကအထင်းတော်တည်တာမဟုတ်ဘူးပြလူသားတည်တာ အကျိုးနဲ့ကံမှာတည်တာဗျကို့ဒီကြတော့တို့ကပဲနဲ့တို့အကျိုးနဲ့ကံတတ်ဖို့လူသေးလားအဲအထင်းတော်သားဟုတ်ကလားဥပဒံဆိုတဲ့အဖို့သားမှာတင်နေဟဲ့ဒီမှာဥပဒါနဲ့ခန္ဓာဆိုတဲ့ထဲမှာဥပဒါနကိုတတ်ပြရခန္ဓာတော့ဖရာလည်းပြိဋိဘာမှာသာမချင်းခန္ဓာရှိသေးတယ်လေရဟန္တာကောရှိသေးတယ်ဟင်အဲ့တော့အကျိုးနဲ့ကံသားရမှာလားအထင်းတော်သားရမှာလားအဲအထင်းတော်သားရမှာဗျာ ဟုတ်ကလားဟိအဲ့တော့သူ့အထိန်တော်တတ်လိုက်လို့ရှိလို့ရှိရင်အထိန်တော်ထိန်နေတဲ့ဒီအကျိုးနဲ့ကားဟောရှိဦးမတယ်လားရှိတော့ဟင်ဟင်အထိန်တော်မရှိတဲ့အတွက်ဒီအထိန်တော်ဟောနောက်တစ်ခါဒီအကျိုးနဲ့ကံတမျိုးတစ်ခါလိုက်ရှားဖို့လူသေးလားအလိုတော့ဟုတ်ဟုတ်ကလားဟိဟင်ဒီလိုဆိုအမတထောဆိုတာဟင်သူ့မှာဟင်ထပ်ပြီးနောက်ထပ်သေးဖို့ရှိသေးလားဗျာတော့အမတထောဆိုတာဟင် ပေချင်းကင်းတဲ့သဘောကိုလေသူဆောင်ပါလိမ့်မယ်တဲ့နိရောဓမှာလေအဲ့ဒီနေရာရောက်ဖို့ရာ တို့ဒီကအကြောင်းကံမက်ကကိုသုံးရလိမ့်မယ်ထင်တယ်ဗျာဟင်ဟိုကအကျိုးထင်တယ်ဟဲ့အဲတို့အဲ့တော့တို့အကျိုးကိုပြောနေမယ်စာအကြောင်းခေါ်ပြောမှကောင်းမယ်ထင်ဗျာဟုတ်ကဲ့မက်ကကအကြောင်းထင်အဲ့တော့တို့ဟိုဘက်ကရှိခဲ့တာကဒုက္ခနဲ့သမုဒယထင်တယ်ဘသူအကျိုးတော့ဘသူအကြောင်းတော့ အကြောင်းကဘယ်သူတို့သမုဒယဒီဟာကောတို့လွတ်မြောက်တဲ့ဘက်ကကောအကျိုးဘယ်သူတို့အကြောင်းဘယ်သူတို့ဟင်ဒီဘက်ကအကြောင်းကဘယ်သူတို့အဲ့တော့အကြောင်းအကြောင်းချင်းထပ်ကြမှာပေါ့လေဟုတ်ကလားအဲ့မြင်တာကိုမြင်တယ်လို့မှတ်ပြီးဟိုကပိယဘာတာဆိုတဲ့တဏှာဝင်ဦးမလားဟဲ့ဒီလိုဆိုဒီဘက်ကမြင်တယ်ဆိုတဲ့မက်ကကဝင်နေလို့သိထားရမှာထင်တယ်ဟဲ့ဟုတ်ကလားဟိုဘက်ကလောကီပိစာဖြစ်တဲ့ ဟိုသစ္စာဘက်ကသမုဒိယသစ္စာပေါ်ကိုဟုတ်ကလားတို့မက်ကထင်တယ်ဟဲ့အကြောင်းအကြောင်းကြီးထပ်တတ်ပါတယ်ဟင်အကြောင်းအကြောင်းကြီးထပ်တတ်မှာတို့မက်ကလည်းတတ်မှာနိရောဓနဲ့တတ်လို့ရဘူးထင်တယ်ဟင်ဘယ်တို့ဒီလိုအကြောင်းအကြောင်းကြီးထပ်တတ်လို့ဟုတ်ကလားဒီအကြောင်းကင်းသွားရင်ဟိုနိဒုက္ခဆိုတဲ့အကျိုးဟာလိုလိုနေရင်ဖိတ်သုံးသွားတယ်အဲ့ဒီဒုက္ခချုပ်ငင်းရင်းပြီးပြီရင်နိရောဓဆိုတော့ဟင်နိရောဓတစ္စာရေတို့အထုလုပ်ဖို့လိုသေးတယ် ဒါမှမဟုတ်အပင်ခတာတော်ပြောတယ်ဟင်ပြုပြင်ဘုရားကိုလိုဘူးထင်တယ်တို့အကြောင်းအကြောင်းချင်းဟင်အဲလဲတော့မှထင်တယ်ဟဲ့ဟိုဘက်ကသမုဒိယအပါတို့ကမကဝင်မှထင်တယ်ဟုတ်ကလားဟင်အဲဆင်းလေးတစ်ခုပေါ်လာတယ်ဟဲ့ဟုတ်ကလားတို့မကဘက်ကမြင်နေမြင်နေဆိုရင်ဟိုဘက်ကကောင်းတယ်ဆိုတယ်ကြိုက်တယ်ဝင်နိုင်သေးလားဒါကြီးအကြောင်းအကြောင်းကြီးလဲရမှာထင်တယ်ဟဲ့ညကြတော့ကောဗျာအဲနန်တော့ကောဗျာအကုန်လုံးများအကုန်လုံးများဘယ်နေရာကဖြစ်ဖြစ်ပြခုနကသူပြောခဲ့တဲ့ ဟိုတဏှာဖြစ်တဲ့နေရာတွေတည်းဟင်တဏှာဖြစ်မဲ့နေရာတိုင်းကိုတို့ဒီမက္ကသစ္စာကဝင်ပေးနေရမှာတင်တယ်ဟင်နေရာတိုင်းမှာဝင်ရမှာတင်တယ်ဘာလို့တဏှာကနေရာတိုင်းမှာဖြစ်ခဲ့တယ်တင်တယ်ဟင်တဏှာကနေရာတိုင်းမှာဖြစ်ခဲ့ရင်တို့ဘက်ကဟော နေရာတိုင်းမှာတင်တယ်ဟုတ်ကလားဒါတော့အာယုံခံစားမှုပြောတာပေါ့လေဟင်အာယုံခံစားမှုပြောတာတင်တယ်ဟဲ့ဟိုဘက်ကပြောလို့ရှိရင်ငော သူမကောင်းမှုကျူးလွန်နေတဲ့နေရာကောမကျူးလွန်မိအောင်အောက်ဘုံမသွားအောင်ကောအောက်ဘုံသွားတာကောဘသူကပို့တာတော့တမှုရိယကပို့မှာတောင်းမှုအောက်ဒုက္ခရောက်တာထင်တယ်ဟိအဲ့တော့အောက်တမှုရိယသာဒီကမက်ကဝင်ရမှာပဲဒါဖြင့်တို့အထက်ကိုပို့မဲ့ဟိုကံတော့ကံပဲထင်တယ်အောက်ကတော့မကောင်းကံထင်တယ်ဟင်သူတော်ဘာသိဆင်းရဲကိုဆင်းအောင်အကျိုးနဲ့အောင်ဟုတ်ကလားသူတော်ဘာသိဆင်းရဲကိုဆင်းရဲဒလူကိုရောကိုဆင်းရဲသိဆင်းဖြစ်နိုင်ဘူးလား အဲသူလည်းအခုလည်းဒုက္ခရောက်တယ်နောင်လည်းဒုက္ခရောက်တယ်ကိုရောအခုလည်းဒုက္ခရောက်တယ်လို့နောင်လည်းဒုက္ခရောက်မှထင်တယ်ဟိဒါမှမဟုတ်အဲ့ဒါတော့သိုးကံခေါ်မှာပေါ့ဟုတ်ကလားအဲ့ဒါတော့ဒါရင်သိုးတဏှာထင်တယ်ဟိတို့ကောင်းတဏှာဘက်ကဟောတဲ့လူပုဏ္ဏပုံရောက်ဖို့ဒါနမှုသီလမှုတွေစောက်တည်တော့ဟောဟိသမုဒိယမဝင်နိုင်ဘူးလားဟိဟိတို့ခေါ်တော့ပါလားဟိုဝတ်ကိုမျှော်၍စုတဲ့ဒါနတွေမရှိဘူးလားဟိ အဲ့တော့ဒီနေရာမှာကောလူမျိုးစိတ်နာမျိုးစိတ်ဆိုတဲ့ကောင်းကံပြုလုပ်တဲ့နေရာမှာကောသမှုရိယနဲ့မက်ကဘယ်ဟာသုံးမှာတော့ဘာသုံးနေကြတော့ဟုတ်ကလားဟွဘယ်လောက်ကြာပြီတော့ဟွအဲ့တော့ဒီတော်ကြီးသူနဲ့တွဲပြီးလှုပ်လာကြတာခုချိန်ညမှာသူ့ဖယ်ထုတ်လို့ကောင်းမှာမလားဟုတ်ပါမလားဗျာဟဲ့လေဟင် အာဟုတ်ပါမယ်တို့ဒီနှစ်ဟိုဒီဘဝမှာပြောရင်ကိုအချိန်ကောင်းဘယ်လောက်များခဲ့ပြီတော့လာပေါင်းကောနှစ်ပေါင်းကောတိုင်းသူကအဆောက်အုံဒုဒေဘယ်လောက်ကြီးတော့ဟုတ်ကလားတို့မကကဘယ်နည်းရှိသေးတော့ဟင်အာရင်တာမမလားဟင်တို့မကဒုနဲ့တင်နဲ့ဒီကဘယ်လောက်ရှိသေးတော့ဟင်ဒိုင်းရင်ဘယ်နဲ့တော့အာရင်တာမမလားဟိုအာမတိုင်မလုထားကောင်းပါ ဟေးဟိုဟိုကံပြုတဲ့ကောင်းကံပြုတဲ့နေရာမှာလဲသမှုရိယနဲ့မက်ကလဲရမှာတယ်ဗျာခုနကအာယုန်နဲ့ဟုတ်သေးဘူးဟိဒါရီတို့ဓမ္မဘုံရောက်မဲ့ဇံကိစ္စဆောင်ရွက်ရင်ကောဟင်သမှုရိယနဲ့မက်ကဒါရီတို့သမှုရိယကော30ဘုံမှာလှည့်ပြီးဖြစ်မှာတယ်ဟိ30ဘုံအတွက်လှည့်ပြီးသူရဲ့စုဆောင်မှာတယ်သူကလည်းအာယုဝေနာထောဆိုတာသူကစုဆောင်ရေးသမားတက်တက်ပဲလေဟုတ်ကလားသမှုရိယကလေ အဲ့တော့ဟိုကသူ့ကောင်းနေလို့ရှိရင်ဒီကမက်ကကဟောဟိဟင်အမြဲလိုက်ပြီးတော့ကိုမက်ကကဝင်ရမှာထင်သဗျာဟင်ဘယ်နာမှာလောရမလို့ဟင်နေရာတိုင်းမှာရှိရမယ်ပုတ်ကလားအဲ့တော့ဟိုဟိုဘက်ကတော့ဒုဒုက္ခကလည်းပိုင်ပိုင်ခြားခြားသစ္စာညာနဲ့တော့သိခဲ့ပြီပေါ့တို့ဆရာသမားတို့ဟောတာပြောတာသိတာဒါသစ္စာညာရှိသေးတာပဲလေဟင်ကိစ္စညာကတညာမှဖြစ်ပြီးပဲနဲ့ဟုတ်ကလားဟိ ပြီးတော့ဒီဟိုတဏှာကိုပယ်ရမယ်ဆိုတော့သမုဒယပယ်ရမယ်ဟာလေတို့သိပြီပြီထင်တယ်ဟိတို့အခုនិရောဓကိုမျက်မှောက်ပြုရမှာဟောသိပြီပြီထင်တယ်ဟိမျက်မှောက်ပြုရမယ်ဆိုတော့တို့စာစကားဖြစ်နေပါတယ်ကွယ်ဟိုဟာနဲ့ပြောရင်တော့ကိုရှုွယ်ထဲမှာမျက်စိအောက်မှာကိုယ်တိုင်မြင်မြင်လာပြောတာစာဟောလို့တွေ့တာပြောတာမဟုတ်ဘူးဟိမျက်မှောက်ပြုရဘာလို့ဤမျက်မှောက်ပြုရဘာလို့ဤဆိုတာကိုရှုွယ်ထဲကကိုယ်တိုင်တွေ့နဲ့ဟိကိုမျက်စိအောက်မှာ ဉာဏ်မြင်ရတာကိုဆိုလိုသည်အဲ့ဒါဒါတို့မျက်မှောက်ပြောရမယ်ကိစ္စထင်တယ်ဟိအဲ့ဒါဒါမျက်မှောက်ပြုတ်ပေါ်ရကဟိုဘာဝေတပဟိုမက်ကူပွားမှာထင်တယ်ဟုတ်ကလားအဲ့တော့တို့မက်ကသစ္စာနဲ့သွားကြသို့ဟုတ်ကလားအဲ့တော့မက်ကသစ္စာဆိုဘာတုံးထမေးတာပဲလေကတမာသတာဘိကဝေမက်ကသစ္စာမက်ကသစ္စာဆိုဘာတုံးဆိုတော့တို့ယောဂီတို့လက်ထဲရောက်နေအရာမေဝအရိယောထင်ကောမေခော ဒါကိုယူရမှာတယ်လေဟင်ဟင်မကင်ရှပါဟင်နာပြီးပြီမဟုတ်ဘူးလားတိပြီးပြီမဟုတ်ဘူးလားဟုတ်ကလားဗျာမကင်ရှပါဟုတ်ကလားတမ္မာဒိဋ္ဌိအစမှာတယ်လေဟိအမှန်မြင်တယ်အမှန်မြင်တဲ့နေရာမှာကပ်ပြီးကြံတယ်ဟုတ်ကလားဟိဟင်ဒါတို့ဟွာတယ်လေဟိပညာဖြစ်ဖို့ရာရဲ့အခြေခံဖြစ်လို့ပညာမကင်ပြောမှာအစိပိုင်းဟုတ်ကလားဘယ်ပညာတော့ ဝိပဿနာပညာမဲ့ပညာဖူပညာဖြစ်ဖို့ရာရဲ့အခြေခံတို့မို့စိတ်ပိုင်းတို့ဒီမှာတော့အေးဒီနွေဒီဒါတွေကသာတာတယ်နဲ့ဟဲ့အဲ့တော့အေးဒါနွေဒါတွေကိုထင်ရှားတဲ့ထင်ရှားအောင်ကပ်တည်နေရင်တမန်သင်္ကပ္ပမဟုတ်ဘူးလားဟုတ်ကလားဟဲ့အဲ့တော့ဒါယောဂီတို့အရင်ကလည်းပြောခဲ့ပြီးသားကိစ္စပဲဟုတ်ကလားဒါပြီးတို့ဟိုတီလာမဲ့ခင်ကြတော့တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝထင်တယ်ဟဲ့သုံးခုထင်တယ်ဟဲ့ ဟင်ဒါသုံးခုပေါင်းမှသီလမက်သီလရောက်မှာထင်တယ်ဟဲ့ထိုသီလရောက်မှာထင်တယ်ဗျာဟုတ်ကလားသူသုံးခုပေါင်းမှထင်တယ်ဟဲ့တစ်ခုတည်းနဲ့ဟောနှစ်ခုနဲ့ဟောသုံးခုပေါင်းမှသီလပြည့်စုံသည်အဲ့တော့တာမဝါစာဆိုအမှန်ပြောအဲ့တော့သူတို့စာထဲနဲ့ပြောရင်တော့ဝစီတုတ္တရိုက်၄ပါးကိုပြရမှာအဲ့တော့ဝစီတုတ္တရိုက်၄ပါးမှာမုသာဝါဒလိညာရာလည်းပါတယ်တယ်အဲ့ပိတုနာသွား တယောက်နဲ့တယောက်အထင်မှားမြင်မှားအောင်ချောပစ်ကုန်ပစ်တာဟင်ဟင်ဒါလည်းပါတယ်ထင်တယ်အဲဖရုဒ္ဒဆိုတာဖေးတိုင်းထွက်တာထင်တယ်အဲတန်ဖပလပါဆိုတာအရင်မရဖတ်မရပြောတာတွေလေဟင်အဲ့တော့တို့ယောဂီတွေမှာအဲ့ဒီဝစီဒုသရိုက်ဒီပါတဲ့မှာလွတ်ကလားမလွတ်ပါဘူးဟာဟာခဏတော့ဟိုဘယ်လိုဘယ်လိုဘယ်လိုမင်းနဲ့និရောဓဆိုင်ကြမှာဆိုလို့မေးတာလေဟင်ဟုတ်ကလားဟိုခဏတော့လိန်တာတော့ လွတ်တယ်ဒီမှာဟုတ်ကလားတယောက်နဲ့တယောက်ခုနပြောတယ်အတင်းချင်းပြောတာဟုတ်ကလားဖဲတာဟောအရေးမရဖမရတန်ဖပလာပါဒီလိုတက်ဒီပါပယ်တာကိုတမ္မာဝါစာပြောတာဟုတ်ကလားဗျာအဲတမ္မာကမ္မန္တလည်းတို့လွတ်တယ်ထားဟုတ်ကလားဟိအင်းကာရုတ္တရိုက်သုံးပါးထင်တယ်အင်းသူတဒါချင်းတို့သာယူချင်းသူတပါတာမယာဒီလိုစသည်အပြင် အင်းခုချိန်ဆိုဥပုပ်တယ်ဆိုရင်တော့ကိုယ်လင်ကိုမရနဲ့တောင်ပေါင်းတော့ဘူးလေဒါလည်းလွတ်တယ်ပြီးတော့မနောဒုသရိုက်တယ်ဗျအဘိဓါဟင်အလုံးလိုချင်နေတာလိုချင်တောင်းတနေတာဒီဝါနဲ့ပြောရင်တော့ကာမအာယုန်တွေပေါ့လေဟင်ဟင်ဘယ်နည်းရကြမ်းမိတယ်ဘယ်ဟုတ်လားအဘိဓါအဘိဓါဟုတ်ကလားဟင်ဟင်ဘယ်လိုရှာရှာဘာလို့ ဒုသရိုက်10ပါးလုံးမှသီလဆင်ကျင်မယ်လို့ဆိုလိုသည်ဟုတ်ကလားဟင်ကာဒုသရိုက်ဝဝတိဒုသရိုက်က၄ပါးတင်တယ်ဟိအင်းကာဒုသရိုက်က၃ပါးတင်တယ်ဟိအဲမနောဒုသရိုက်က၃ပါးတယ်အဘိဓဟုတ်ကလားအဲ့တော့ဗျာပါရဆိုတဲ့တို့နှလုံးမသားမဟုတ်ဟောဟိမရှိပါဘူးဟင်ရှိမယ်မထင်ပါဘူးသူဟာလေမငင်းနဲ့ဗျာကျုပ်ပြီလို့ပြောတာဟာနောက်ကပါရှိပါလေဗျာ ဟင်တရားမရလို့ဖြစ်တဲ့ပြပါလားဟောဟင်ဟုတ်ကလားဟင်ဟင်နောက်ကြောင်းမလားလို့ဖြစ်တဲ့ပြပါလားဟောရှိသလားဟင်တရားမရလို့ဖြစ်တဲ့ပြပါလားအာဒီကြတဲ့ဟိုဖင်ပေါက်လို့ဖြစ်တဲ့ပြပါလားဟောဟင်ရှိသလားအာအတိုးတို့ပြောကြည့်ဟင်ဟင်အပြပါရတွေကကောလော့လာဟိတ် ပြီးတော့မိစ္ဆာဒိဋ္ဌိဆိုတဲ့ငါအားထုတ်မယ်ဆိုတာဟောဟဲ့ငါဆွဲငါဆွဲဟိလွတ်တလားဟိဟုတ်ကလားဟဲ့ဒီလိုဆိုတို့ဟိုဒီသီလပိတ်ခါမှာကိုတို့တော်တော်လုံးနေတယ်ဘာလို့မရတော့ဆိုမိတ်ကတော့ဟုတ်ကလားဟိဒါသီလပိတ်ခါတယ်ဟဲ့သီလပိတ်ခါတို့တမာရုပိတ်ခါဘက်ကတော့လုံလောက်တရားရှိပါတယ်တမာဝါယမဆိုတာခုဟို ဟိုဘက်ကိုလှုပ်လို့မလှုပ်လို့ဒီမှာခုနှစ်ကြိမ်တော့လာထိုင်နေတယ်တမ္မာဝါယမရှိတယ်ဟုတ်ကလားရှိတယ်တမ္မာဟင်ဟွာလာဟိုမိမိဆောင်ကဓမ္မယုံလာတဲ့ခါကြည့်ရင်ဂျိုင်းကြံလို့ထင်တယ်ဂျိုင်းကြံတာခြီကတဲ့တယ်လားနောက်ထားရသလားဟင်မောကြည့်ဘူးသလားဂျိုင်းကြံတာခြီတော့ကတဲ့တယ်လားဒီရှေ့ကိုမဟုတ်ဘူးလားဟင်အရင်တို့ဆောင်ကနေဓမ္မယုံလာတဲ့ခါ တမဝါယမကပဲလို့လို့ဟိတ်ခြေတော်နောက်ပြက်ဟိဟုတ်ဘူးလေအမဟုတ်ကလားဟဲ့ဟိအဲ့တော့တမဝါယမလည်းတို့ရတယ်တမတတိအမှန်မှလည်းမှတ်နေကြတာပဲအင်းဟုတ်ကလားဟိတမတမာတိဆိုတဲ့မှတ်တဲ့နေရာတည်ရလားဘယ်လောက်တည်မင်းဖျားဆိုမင်းမူချိုးပြေချိန်ခိုင်းမှာဟုတ်ကလား ဟုတ်ဟုတ်တာမဝါယမဆိုတာမှန်သွားကြိုးစားခြင်းလေတို့ဒီမှာတော့ဟိုရှူလေလေးကိုမရှူခင်ကရှူဖို့ရအာယူတာလေးကိုတာမဝါယမပြီးရှူလိုက်တဲ့အခါဝင်တေလို့မှတာ တတိထင်တယ်ဟဲ့အဲမှန်တဲ့အတိုင်းဒီမှာတတိလေးတီးနေရင်တမာတိတတ်လို့လို့လေဒါဝါယမဥဆောင်ပြောတာလေတခါတို့ တတိဥဆောင်ပြီးပြောရင် ဝင်းတေးဆိုတော့ဟုတ်ကလားဟိုကလေယုတ်ကလေးလာတော့ဒီကတတိလေးကနေပြီးတော့အေးဝင်တယ်လို့မှတ်ချက်မယူလိုက်ဘူးလားအဲ့ဒီလာတဲ့ရှုွက်နဲ့ဒီကမှတ်နေတဲ့မှတ်စိတ်ကိုလွတ်ထွက်မသွားအောင်နောက်ကကြောင်းညာဆိုင်နေတဲ့ဝါယမဒီအဲ့ဒီနောက်ကကြောင်းညာဆိုင်အဝါယမလေးရှိမှဒီအမှသည်ရှုွက်နေရမှာတီးနေမှာပေါ့ဒါတမာရီမဟုတ်ဘူးလားဟုတ်ကလားဒါဆိုတတိရှိဆောင်းဝါယမနောက်လိုက် ဟုတ်ကလားဒီတမာရိမခင်၃ပါးအရေးကြီးဆုံးတင်ဗျာဟင်ဟုတ်ကလားအရေးကြီးဆုံးဗျာဟင်တို့သီလကတော့ဖြင့်ဒီတမာရိမခင်၃ပါးနဲ့ဟိုပညာမခင်၂ပါးအောင်မှသူကရိုးရိုးသီလကအတ္တိသီလတက်မယ်ဟင်အခုဟာယောဂီတို့ကိုသီလကစောင့်ထားတယ်ယောဂီတို့ကသီလမပိုင်သေးဘူးဟုတ်ကလားဟဲ့ဟိုတို့ ဟိုဥပုံနေအိမ်ပြန်လူများတခုခုများမတော်တဆတွေ့နေရင်ကြည်ဒေါသတော့ချက်ချင်းဖြစ်တယ်ပြီးတော့မှတောက်ခေါက်ငါဥပုတ်ကြည့်နေမို့တာဟင်ဒါသီလကတို့ပြန်စောင့်နေတို့ကသီလစောင့်တာဟုတ်သေးဘူးတာရိုးရိုးသီလအဓိသီလကြတော့အဲ့ဒီတို့မခံရင်စရာနဲ့တွေ့တွေ့ခံရင်စရာနဲ့တွေ့တွေ့ကြိုက်တာနဲ့တွေ့တွေ့မကြိုက်တာနဲ့တွေ့တွေ့မတုံ့နှုတ်တော့တာကိုဆိုလိုသည်အဲ့ဒါကိုအဓိသီလထင်တယ် ဟင်အဓိတိလာရဲ့အထုထိပ်ပြီးမဲ့ကြမှာဗျာဟင်ဟင်အရိယာသာထဲရောက်တဲ့ပုဂ္ဂိုလ်ကြတော့သူတိလာသူပိုင်နေတယ်ဟဲ့ဥမာမဲ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်က၅ပါးသောသိက္ခာပုဂ္ဂိုလ်သောတာပတ္တိမဲ့ကြားတဲ့အချိန်ကသာတော့ဒီတစ်သက်လုံးအမဘာနေခံလို့မလို့ဒီတစ်သက်မှမဟုတ်ဘူးနောက်တစ်ပတ်မှကိုဆက်သွားလဲဟိုဟာမန်းတွေထဆိုစရာမလို့ဟင်တိလာကိုသူပိုင်လိုက်ပြီထင်တယ်အဲ့တော့သူအဲ့ဒါမှတိ ဟင်အဓိသီလဖြစ်တာတဲ့ဗျဟင်ဟုတ်ကလားဟင်ဟင်ပြီးတော့ဒီစိတ်ဓာတ်ဆိုတဲ့တမာတိကလည်းပဲတို့တကာတကာနာကာဆင့်ကြတော့သူတို့ကတမာတိသူတို့ပိုင်သွားတယ်ထင်အဓိပညာကြတော့အရာတမဲ့ကြမှာထင်တယ်ဟိဒီလိုလဲသူသူဆရာနေနဲ့လည်းခွဲလို့ရတယ်တို့ဒီမှာလည်းပဲတို့ဒီတမာတိမကင်သူမှာအောင်နေတဲ့အချိန်လေးတော့ဖြင့်ပဲနေတော့ဟိဟင် စိတ်ကောအတိကောသင်ကျင်နိုင်တယ်ဟင်ဒီမှာအခြေခံတွေလည်းရှိရလေဦးမဲမဲမကြမေလေဟုတ်ကလားအဲ့တော့တို့ဒီမှာလိုအပ်တာတော့ဖြင့်ဟင်တမာရိမကင်သုံးပါးဟာအရေးကြီးဆုံးထင်တယ်ဗျာတီလာကတော့တဲ့ဟိုခံယူပြီးကြတဲ့ကဟင်မလွန်ကျူးသေးတာတကြောင်ပြီးတော့ရှုမှတ်နေတဲ့ယောဂီမှာ မိစ္ဆာဝါစာစသည်မပါသည်ကတကြောင်တဲ့ဟုတ်ကလားပြီးတော့မဲ့ကြတဲ့အချိန်မှသူ့ရဲ့နေရာဖြစ်ချင်းကြောင့်တကြောင်တဲ့တီလာရဲ့လို့ထူးထူးဒီမှာအာထုပ်ဖို့တို့တီလာဟဲ့ဟင်တီလာကသူနောက်ကနေပြီးအဲဒီယောဂီမှာတမာတိဘလောက်ရှိနေပါတယ်ပညာဘလောက်ရှိနေပါတယ်ဆိုတာကိုလိုက်ပြီးတော့သူအတိမပြုတ်ဝင်လေးပဲရှိတော့မှတင်တယ်ဟဲ့ဟုတ်ကလားသူ့အစီရောက်တာနဲ့သူလောဘနဲ့မှတင်တယ်ဟင် ဟုတ်ကလားနဲတော့ဟိုသီလတွေကမကျိုးပေါက်မှထင်တယ်ဟဲ့ဟုတ်ကလားဗျာအဲ့တော့တို့ဒီမှာတမာရိမက်ခင်သုံးပါးနဲ့ပညာမက်ခင်နှစ်ပါးနဲ့သွားမှထင်ဗျာဟုတ်ကလားအဲ့တော့တို့ဝင်းတယ်မမလိုက်ဘူးလားဟင်အဲ့တော့ရှုခွဲနဲ့မတိကလေးရောတဲ့အောင်နောက်ကကြောင်းညဆိုင်ပြီးမနေဘူးလားဝါရမာရောပါသလားအဲ့လိုတိုင်းအဲဝင်တဲ့နေရာလေးတတိရောမြဲမနေဘူးလားအဲ့တော့ဝင်တယ်လို့နေတော့ဟောတမာဒိဋ္ဌိထင်တယ် သမာဓိမဲ့ခင်လောက်တာနဲ့ပညာကလို့လို့ပါတာထင်တယ်။ဒါရင်တို့ပညာရှာဖို့လိုသေးလားဟဲ့။တို့တော့နော်။ဟင်ဒီအမှန်ရင်မှလည်းသူပြလိုက်ပြနေတာပဲ။အေးဒီနှွေးဒီဒါတို့စကြရာပြောကြတာတွေထင်တယ်ဟဲ့။နောက်အေးလှုပ်လှုပ်နှွေးလှုပ်လှုပ်ဒီလိုထင်တယ်ဟဲ့။ဒီတဲ့ဒီကိုစိတ်မကစားတော့လို့ဘဝင်လေးကမထတော့လို့နှလုံးအိမ်ကြီးလာပြီဆိုရင်တော့လေသွားရအရင်နမိတ်တော်မြန်လာပြီဒီလိုထင်တယ်ဟဲ့ ဒါတွေဟာတမာဒိဋ္ဌိတွေပဲမဟုတ်ဘူးလားဟုတ်ကလားအဲဒီတိုင်းသွားရမယ်ထင်ဟုတ်ကလားမြင်နေရမယ်တခုမဟုတ်တခုမြင်ရမယ်ရှုပ်ွယ်နမသိတဲ့ခဲ့ရင်ပြောတာဟင်ဟင်ဝါယမတတိဒီနှစ်ခုရှိ၍မှတ်တဲ့နေရာမတည်သေးရင်ယောဂီတို့တွေ့နိုင်ဟုတ်ကလားဗျာဒါလည်းတွေ့ပုံတွေ့နည်းလေးလဲတို့အစရာတွေကပြောခဲ့ပြီထင်တယ်ဟင်တို့ဟိုထမင်းစားတာကတော့ဖြင့် ဟုတ်ကလားလှုပ်ယူပြီးအရသာခံပါတယ်ပွဲကြည့်တာကကြည်ရင်နဲ့အရသာခံတာပါဒီလိုလဲပြောခဲ့တယ်ထင်တယ်ဟုတ်ကလားဟိအဲ့တော့ပွဲကြည့်သူဟာလင်းပေကာသကြည်သလားဟိမယားပေကာသသာသမီပေကာသပြီးပွားပြက်နေတုံးကြည့်လို့အဲ့တော့ခေါင်းအေးမှသူအရသာပေါ်တာတယ်ဟိဟုတ်ကလားဟိဟိတောကကင်းမှခေါင်းအေးတာထင်တယ် ဟင်တောကကောဟိုအဘိဇာကင်းမတောကကင်းမထင်တယ်တောကပြီးလူချင်းမှုအာကြီးတို့ဖြစ်တာမဟုတ်လားဟုတ်ကလားဟင်အဲ့ဒါမျိုးလေးနဲ့တို့သူပြတာလေးကိုအဝင်နဲ့အမှတ်အထွက်နဲ့အမှတ်ရုပ်တို့တောင်ဒါပဲအရင်ကပြောခဲ့တာလဲဒါပဲအခုပြောနေတာလဲဒါပဲနောင်လဲဒါပဲပြောမှာဟင်ကျွယ်နမသိတဲ့ဖို့ရုပ်တို့တောင်ဒါပဲဘာမှကြားနဲ့ တာချာလို့ရသကောင်းတာမှမဟုတ်ခင်ဗျဟုတ်ကလားအင်းဟိုဟိုပွဲကနေတော့ဟိုပွဲကတဲ့ဟိုဇာလန်းကိုမင်းသမီးကြားရှာလို့ရသလားမင်းသားပဖို့လှန်ရှာတော့ဟောပယ်လို့ရတာတော့ဗျခေါင်းကူတော့ရသလားဗျခေါင်းအေးမှာသူတို့လှုပ်ရှားတာကြည်ရင်လည်းဟိုဇာလန်းကအလိုလိုပေါ်တာဇာကောင်ကြည်ရင်ဇာလန်းပြီးတာဟုတ်ကလားသဘောပေါက်လားဟေး ဓာတုကြီးကြီးပုံရှင်ကြီးသင်ပေးခဲ့တာဟင်အဲ့တော့တို့ဟိုဒီလိုလေးအဝင်နဲ့အမှားအထွက်နဲ့အမှားဒါလေးတဲ့ပြီထင်တယ်အဲတဲ့တော့တဲ့ချောင်းဆိုတဲ့တမာရင်းနိမိတ်မပြဘူးလားဟင်ဝင်ပဲလို့ထွက်ပဲလို့ဟုတ်ကလားအယောင်နဲ့တကွတန်တာနဲ့တကွနမိတ်နဲ့တကွပြပြီထင်တယ်ပြရင်ဒီပြတာလေးတောင်တို့စားတဲ့ဆိုရင်ဖက်ကြမင်းလောင်းမွေးမဲ့နေခင်သည်ဟုတ်ကလား စัจ जा မင်းရဲ့ပฏิတန်တွေလေးကိုရိုးရိုးရရမွေးရသလိုတဲ့ဗျဒီနမိတ်ကလေးကိုလည်းကြံကြံထန်ထန်ငေါ်ရပါမလားပေါ်လာလို့ဝန်တာလိုက်ငေါ်ဘဝင်ငိမ်မမလားပျောက်သွားလို့ဝန်နေသွားရင်ငေါ်ဘဝင်ငိမ်မလားဒီလိုလို့ရမှာနိုင်မှာလေဟုတ်ကလားဒါရှုခွင့်နဲ့မှသိနဲ့တဲ့လို့ပေါ်တာတဲ့အောင်လို့ပေါ်မှာပေါ့ဟုတ်ကလားတဲ့လို့ပေါ်ပါတယ်ပြောနေမှာပဲ ဒါလည်းမှန်တဲ့မျက်ခွက်တဲ့ရင်အရေးပေါ်တယ်ဒါပဲသူပြောတယ်ထင်လေဟုတ်ကလားဟင်အရေးမှန်တဲ့မျက်ခွက်တဲ့လို့အရေးပေါ်ရင်မှန်ကိုပဲကြည့်ရမှာထင်တယ်မှန်ကြည့်ရင်ဒီအရေးကမှန်တဲ့ကထွက်သလားဗျအဲပိုနာထင်ရှားလာမှာမဟုတ်ဘူးလားဒီမှလည်းရှုခွက်နဲ့မှသိတဲ့လို့တမားတဲ့နိမိတ်သိတိကြီးကြောင့်ပေါ်လာရင်ကိုရှုခွက်နဲ့မှသိတဲ့အောင်သာစူးစမ်းပေးပါဒီလိုထင်တယ်ဗျဒါလေးကိုတို့ဟိုထိုင်နိုင်ထိုင်နိုင်ပေါ်မှာထင်တယ်ဗျဟင် ဟုတ်ကလားထိုင်းထာနဲ့မိနစ်ပိုင်းအတွင်းသူပေါ်လာတယ်ဟုတ်ကလားအင်းအာယုံမားလို့ဖြစ်စေတို့မို့တတိအားကတဖြည်းဖြည်းနဲ့သူ့ကိုမှေးကြည့်နေလို့ဖြစ်စေပျောက်သွားတောင်အာယုံပြုတ်ချက်ချင်းပေါ့ဒီလိုဆိုရင်တော့ဒီသူတတိလေးဟာရင့်နေတယ်ဟဲ့ဒီလိုဆိုမိမိစိတ်ရင့်ကြကြောင်းသူပြတာတယ်ဟဲ့ဟုတ်ကလားဒီယုံနေမကဘူးရင့်လာပြီထင်တယ်အဲ့တော့ဒီချုပ်ွက်တဲ့ရှိတဲ့နမိတ်ဒီ ယောဂီတို့ရဲ့စိတ်အကြောင်းကိုသူပြောပြနာမဟုတ်ဘူးလားအဲစိတ်ပြောင်းမလို့ရုပ်ကောမပြောင်းဘူးလားပြောင်းတဲ့အတိုင်းဒီထဲမှာတမာရီနမိတ်ကရောပြောင်းပြောင်းပြဘူးလားအဲအဲ့ဒါယောဂီတို့ရဲ့အခြေအနေကိုဒီရှုခွက်ကပြနေတာလေဘယ်လိုက်ဖို့လိုသေးတော့လိုသေးသလားလိုက်ချင်သေးသလားဖေမေခေါင်းနေသုံးအောင်ကောဟုတ်မလိုက်တော့ကုံတော့မှာဗျဟုတ်ကလားဒါတို့ဒီတော့နာတိဝါရှုခွက်ပြောရတာပေါ့ကွယ် ဟိုနာရာကျင်နာတွေကတော့ခုနကဟိုအနုပဒနာလေးချက်နဲ့ပြီးတော့ထားခဲ့တာရှိတယ်။ဒါအောင်မနိုင်လို့တောင်ဝေးတွေပြီးထားတာပါ။ဟုတ်ဒီနောက်တည်းတမာရင်းနမိတ်ရှိနေတဲ့ပုဂ္ဂိုလ်ဟာဒီနေရာရဲ့အရာပါလေးတွေ့လာပြီထင်တယ်ဟဲ့။ဟင်ဟောရှူလိုက်ရင်ခြိုက်လိုက်ရင်ရှူလို့ကောင်းခြိုက်လို့ကောင်းနဲ့တွေ့ပြီထင်တယ်ဟဲ့။တွေ့နေအဲ့ဒီလိုတွေ့တဲ့ချိန်ဒီလောက်ရင့်ကျက်လာတဲ့ချိန်ကြတော့တို့တမထကတော့စိတ်ကလေးငြိမ်အောင်ထင်တယ်။အမှတ်မှတ်လွတ်ယုံထင်တယ်။ဟဲ့အမှတ်အမှတ်စက်နေအောင်ထင်တယ် ဝိပဿနာကျတော့ဝိအဓုပဿနာရှုပါပြီသူကရင့်ကျက်လာပြီကိုဗျအဲ့တော့ဘလောက်ရှုရှုသူပြေပါအောင်မလားဟင်ပြေတော့ဘူးဟင်မှုံပြီးဝေးပြီးသွားပါအောင်မလားသွားတော့ဘူးသူသိရင်ကျက်နေကြောင်ပြနေပြီလေဒါသိရင်ကျက်ကြောင်ပြနာမဟုတ်ဘူးလားအဲ့ဒီချိန်ကျရင်အထူးရှုပါပြီဟုတ်ကလားဒါလေးမပြောက်ရုံလုပ်နေလို့ဒါလေးမပြောက်ရုံပဲရှိမှာပေါ့ဟိုဟာလေးရောက်မလာဘူးဟုတ်ကလားဇာကောင်ကြည့်ပြီးဇာလန်းကျွတ်တို့ သိအောင်မှထင်တယ်ဗျာခုကဇာကောင်ကြည့်ပဲရှိသေးတယ်ထင်တယ်ဟုတ်ကလားခုကဇာကောင်ကြည့်ဟုတ်ကလားဇာကောင်နေတောင်းပေါ်ပလားဟုတ်ကလားဘာတော့ဟိုဟိုမီးတက်ပြင်းတဲ့မီးသမားများဇာကောင်ထင်နေသလားဟင်ဟင်ဖြစ်အားဖြစ်တတ်ပါဟုတ်ကလားတော်နေမီးတက်ပြင်းတာဟိုဇာကောင်မတွေ့ဇာကောင်နေတာထင်နေလားလို့ဟင် အဲ့တော့တို့ဒီနေရာလေးထိအောင်ထားကြအောင်ဆိုကဲသွားကြနားကြအောင်ဆို